ခန်းကြီး73အငယ်1မှ3အိုထာဝရဘုရား အကျွန်ုပ်ကိုအလင်းမမှတ်ဖဲအဘယ်မျှကာလပတ်လုံးမေ့လျော့တော်မူမည်နီအဘယ်မျှကာလပတ်လုံးမျက်နာတော်ကိုကွယ်ထားတော်မူမည်နီအကျွန်ုပ်သည်အစဉ်ဝမ်းနည်းလျက်အဘယ်မျှကာလပတ်လုံးတွေးတောသောစိတ်ရှိရပါမည်နီကျွန်ုပ်ဤရန်သူသည်အဘယ်မျှကာလပတ်လုံး အကျွန်ုပ်ကိုအုပ်ဆိုးရပါမည်နီအကျွန်ုပ်၏ဖျားသခင်ထာဝရဖျား အကျွန်ုပ်စကားကို မျက်နှာပြု၍နားထောင်တော်မူပါ အကျွန်ုပ်မျက်စိကို လင်းစေတော်မူပါသို့မဟုတ်လျှင်အသေးအိပ်ပျော်ခြင်းသို့ရောက်ရပါမည်အငယ်၄မှ၆ အကျွန်ုပ်၏ရန်သူကငါနိုင်ပြီဟုဆို၍အကျွန်ုပ်ကိုနှောက်ယှက်သောသူတို့သည်အကျွန်ုပ်လှုပ်ရှားသည်ကိုဝမ်းမြောက်ကြပါလိမ့်မည်အကျွန်ုပ်သည်ဂုဏတော်ကိုယုံကြည်ပါ၏ကဲတင်တော်မူခြင်းအရာ၌နှလုံးရှင်လန်းပါလိမ့်မည်အကျွန်ုပ်၌ယေရှုပြုတော်မူသောကြောင့်သာဝရဘုရားကိုထောမနာတည်ခြင်းဆိုပါမည်